ခန်းကြီး49အငယ်1မှ4လူများအပေါင်းတို့လက်ခုပ်တီးကြလော့ဘုရားသခင်ထံသို့အောင်တန်ကိုလွှင့်၍ကြွေးကြော်ကြလော့အကြောင်းမူကားအမြင့်ဆုံးသောသာရဘုရားသည်ကြောက်မဲ့ဖွယ်သောဘုရားမြေကြီးတစ်ပြင်လုံးကိုအစိုးရသော မဟာမင်းကြီး ဖြစ်တော်မူ၏လူစုတို့ကိုငါတို့အောက်၌၎င်းလူမျိုးတို့ကိုငါတို့ခြေအောက်၌၎င်းနှိမ့်ချတော်မူ၏ချစ်တော်မူသောယာကုပ်၏ဘုံဖြစ်သောငါတို့အမွေကိုငါတို့အဖို့ ရွေးပေးတော်မူ၏အငယ်ငါမကိုကြွေးကြော်ခြင်းအတန်နှင့်ဘုရားသခင်တက်တော်မူ၏တဘိုးမုတ်ခြင်းအတန်နှင့်သာဝရဘုရားတက်တော်မူ၏ဘုရားသခင်ကိုချီးမွမ်း၍တည်ခြင်းဆိုကြလော့တည်ခြင်းဆိုကြလော့ငါတို့၏ရှင်ဘုရင်ကို ချီးမွမ်း၍တည်ခြင်းဆိုကြလော့ တည်ခြင်းဆိုကြလော့အကြောင်းမူကားဘုရားသခင်သည်မြေကြီးတစ်ပြင်လုံးကိုအစိုးရသောမင်းဖြစ်တော်မူ၏ချီးမွမ်းခြင်းထောမနာတည်ခြင်းကိုဆိုကြလော့ဘုရားသခင်သည် လူမျိုးတို့တွင်စိုးစံတော်မူ၏ဘုရားသခင်သည်တန်ရှင်းသောပလင်တော်ပေါ်မှတိုင်တော်မူ၏လူမျိုးတို့၏အကြီးအကဲတို့သည် အာဗြဟံကိုးကွယ်သောဘုရားသခင်၏လူမျိုးထံမှ စုဝေးလျက်ရှိကြ၏အကြောင်းမူကားမြေကြီးတကူများကိုဘုရားသခင်ပိုင်တော်မူ၏ အထူးသဖြင့်ချီးမြှောက်ခြင်းရှိတော်မူ၏